ဒီကနေ့2015ခုနှစ်ဇွန်လ21ရက်တနင်္ဂနွေနေ့မှာကျင်းပပြုလုပ်မယ်။ Maryland ပြည်နယ် Silver Spring မြို့မင်္ဂလာရာမကျောင်းတိုက်ရွှေမင်းဝင်ဆရာတော်ကြီးအချိန်ပြည့်10ရက်တရားစခန်းအောင်ပွဲအခမ်းအနားစတင်ကျင်းပဝင်ပြုပါရန်ရုပ်သိလေးညံစွာရှောက်ထားပါတယ်ခင်ဗျာ။ဒီကနေ့ကျင်းပပြုလုပ်မယ့်အခမ်းအနားစီစဉ်များကိုကြိုတင်စီရင်ကမ်းပြုပါခင်ဗျာ။စီစဉ်1 နမောတတသုံးကြိမ်ရွတ်ဆို၍အခမ်းအနားဖွင့်လျင်စီစဉ်နှင့်ဩဃာသဖြင့်ညီညာစွာကြော့ကြပြီးကျေးဇူးတော်ရှင်ရွှေမင်းဝင်ဆရာတော်ကြီးထံမှ၅ပါးသီလခံယူဆောက်တည်ရန်အစီစဉ်၃အရှင်ဓမ္မသာမိမှယောဂီတို့အားအမှားစကားပြောကြားရန်နဲ့ကျွန်မတပည့်တော်ဆန်းယူအောင်မှာဘာသာပြန်ဆိုရန်အစီအစဉ်လေးယောဂီဆောင်ရှောက်ရေးအမျိုးသမီးတာဝန်ခံဒေါက်ခင်ဆွေမြင့်မှ ပြောကြလိုသည်များပြောကြရန်အစီအစဉ်က BABA အသင်းကိုစားအသင်းဒုဥက္ကဋ္ဌဥတမောင်တော်မှကျေးဇူးတင်စကားပြောကြ၍အသင်းဥက္ကဋ္ဌဥဝင်းဖေမှဆရာတော်ကြီးအားနဝကာမစသည်လူတန်းရန်စီစဉ်ချရွှေမင်းဝင်ဆရာတော်ကြီးမှယောဂီတို့အားဩဝါဒကထာမိန့်ကြား၍အရှင်ခင်မင်ကမှဘာသာပြန်ဆိုရန်အစီအစဉ်ခုနှစ်ကုသိုလ်ကောင်းမှုအဆုစုတို့ကို အမျှတမ်းပေးဝေရန် အစီအစဉ်ရှင်ဗုဒ္ဓသာသနာစီလံတိတ္ထု၃ချိန်ရွတ်ဆို၍အခမ်းအနားရုပ်သိမ်းရန်နဲ့အစီအစဉ်ကိုယောဂီအားလုံးအသိအမှုဆောင်အားလုံးဝေယဝိဆကုသိုလ်ရှင်များအားလုံးစုပေါင်းဓာတ်ပုံရိုက်ကြရင်ဖြစ်ပါရဲ့ဗျာ။ respectable venerable ရှင်မင်းဝန်ဆရာတော်ကြီး respectable CROs, Sangars, yogis, and Dhamma friends. On behalf of BABA, I would like to take this opportunity to welcome you all to this auspicious occasion to mark the conclusion of the 10-day meditation retreat presided over by Venerable Sri Milwan Siaraji. Before we begin, allow me to present you the items of the program for this auspicious occasion. Item number one, the opening of the closing ceremony by reciting Namo dasa three times. Item 2. Taking of five precepts presided over by Shri, Venerable Sri Miwan Item 3. Delivery of remarks by Ashindama Sami. Item 4. Address by yogi, female yogis in charge Dr. Sun Item 5. Delivery of words of thanks by the Vice Chairman of BABA Uttamanto and presentation of donation to CROG by Chairman of BABA, WIMPY. Item 6, delivery of Dhamma talks by Venerable Sri Mewan CROG. Item 7, sharing of merits thus gained. Item 8, conclusion of the ceremony by reciting Bodha Sadhana Siddha day through three times and item number nine, taking of commemorative photographs. တရားစကံအဝဲထိမ့်မှအခမ်းအနားကြီးကိုနမောတတ္တ၃ချိန်ကျုပ်ဆိုပြီးခုနကြပါစို့နမော ရဲ့ယုတ်တိလေးမြတ်စွာရှောက်ထားပါတယ်ခင်ဗျာ။ကဲဟုတ်ပါလားဆိုကြည့်။ဩ ရှိခိုးပူဇော်ဘုညောမှန်လျှော့ကရောပါ၏ရှင်မယအမေရိကန်နိုင်ငံမေရီလင်းပြည်နယ်စီဒဝါစပရင်မြို့မင်္ဂလာရမတ်ကျောင်းတက်မင်္ဂလာမတ်ဆရာတော်ဒုမတာမိနေပြီးပြီးတင်းကြီးတို့မှာကျင်းမှုကျင်းပအပ်တော်ရှင်မင်းဝန်ဆရာတော်ဤအချိန်ကြီးမှာတတိပဋ္ဌာန် ဝိပဿနာ10ရက်တရားအထုတ်ပွဲအောင်ပွဲခန္ဓာ၌စုံညီလာရောက်ကြ၍ဘုရားတရားတန်ခါယရဏမြတ်၃ပါးဆရာသမားတို့အားရှိခိုးပူဇော်ဖူးမြော်မှန်လျှော့ကရုဏာရသောပူဇော်ဝန်တတကိစ္စပနာမကုတုကံစေရနာသောတိသောပညာရသောတိလကုတုကံစေရနာဆယ်ရက်တိုင်တိုင်မဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုကျူစာပေါ်များအထုတ်ကြသောဘာဝနာကုတုကံစေရနာ ဤစေရနာပြပြတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းပြခတ်သိမ်းစိုးရင်ခတ်သိမ်းကင်းလို့ငြိမ်းကြဝေးကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီဝါဥစ္စာယရနာယာရုကုန်တိန်တို့ကိုရရှိခြင်းရရှိပြီးသောလောကီစီဝါဥစ္စာယရနာယာရုကုန်တိန်တို့သည်တဏှိတခြားဒီရေအလားကဲ့သို့ကြည်ပွားတွတ်တခြင်း မရရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်းတည်းဟုသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခက်ခတ်သိပြည့်စုံည၍ဆင်းရဲခတ်သိတို့ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမညံဖူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံဗန္တိဟံဗန္တိဣတရဏိနတဟဣတရဏိနတ ပင်စသီလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေဘန္တေဒုတိယံပိသဟံဗန္တေဣတရဏိနတဟပင်စသီလံဓမ္မယာစာမိဓမ္မယာ မနုဿဟံကတဝါသီလံဒေထမေဘန္တေတတိယံပိအဟံဘန္တေဣတရဏိနတဟပင်စတိလံဓမ္မယာသာမိအနုဿဟံကတဝါ လန္ဒေထသီလန္ဒေထမေပန္တေမေပန္တေယမဟာဝဒာမိတံဝဒေထသာဝေသာနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ တရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဘုရားတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံ တတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိပရဏဗမနံပရိဘုံနံ အာနာတိပါဒာဝေရမဏိသိက္ခာပရံသမာရိယာမိအာနာတိပါဒာဝေရမဏိသိက္ခာပရံသမာရိယာမိအာဒေနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိအာဒေနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိအဗျမ္မကာမေတုမိစ္ဆာသာရာဝေရမဏိသိက္ခာပရံသမာရိယာမိကာမေတု မုဒ္ဒဝါဒဝေရမဏိတိတ်္တပရံသမာရိယာမိမုဒ္ဒဝါဒဝေရမဏိတိတ်္တပရံသမာရိယာမိသူရာမေရယမေဇပမာဒဌာနာဝေရမဏိတိတ်္တပရံသမာရိယာမိသူရာမေရယမေဇပမာဒဌာနာဝေရမဏိတိတ်္တပရံသမာရိယာမိဣရမေတိလံဣရမေတိလံမေဃဖလံမေဃဖလံညာနတ္တညာန ဣစေယောဣစေယောဟောတုဟောတုဒီကရဏီနသပင်စင်ကသီလံဓမ္မတာရုကကတဝဟပမဒီနသမ္ပတိထံအာမင်ပါရှင်ဗျာသာလပိခန္ဓာစီစဉ်၃ည မင်္ဂလာရောင်မကျောင်းတိုင်ကျောင်းတိုင်ဆရာတော်အရှင်ဓမ္မကောင်းကြီးမှယောဂီတို့အားအမှားစကားရှင်းပြပြောကြားပေးပါရန်ယုတိလေးမြတ်စွာရှောက်ထားပါတယ်ခင်ဗျာဘာနာတော်နှစ်2559ခုနှစ်ကောဇာတက္ကရာ1389ခုနှစ်ပထမဝါဇုလဇန်6ရက်ခရစ်နှစ်2015ခုဇွန်လ21ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံမေရီလန်းပြည်နယ် စေတပါစပင်းမြို့မင်္ဂလာမကျောင်းတိုင်းကျွေးသူရှင်ရွှေမြောင်ဆရာတော်ဘုရားကြီးချိန်ပြည့်ဆယ်ရက်တရားစခန်းအောင်ပွဲမှာဆရာတော်ဘုရားကြီးနဲ့တကွယောဂီတော်စင်များအားလုံးကိုကျေးဇူးတင်စကားလျှောက်ထားခွင့်ပြုတော်မူပါရန်ပန်ကြားပါလေဗျာတို့ကဲ့သို့ကျေးဇူးတင်စကားမလျှောက်ထားခင်ကျေးဇူးရှင်ရှင်မေဆရာတော်ဘုရားကြီးရဲ့အမေရိကဓမ္မခရီးစဉ်ကို ရှင်းစွာယောဂီတော်စင်များနဲ့ဓမ္မမိတ်ဆွေများအားအသိပေးလိုပါလေဗျာကျေးဇူးရှင်ရှင်မြတ်ဆရာတော်ဘုရားကြီးဒီ2015ခုဇွန်လ10ရက်နေ့မှာအမေရိကန်နိုင်ငံသို့ဆွာရောက်လာခဲ့ပြီးတော့ဇွန်လ10ရက်နေ့ကနေခဏ20ရက်နေ့အထိမင်္ဂလာဆောင်အကြောင်းတိုင်းမှာချိန်ပြည့်10ရက်တရားစခန်းဖွင့်နေပေးတာဖြစ်ပါတယ်ဗျာ ကျုပ်ကတဲ့10ရက်နေ့ကနေ20ရက်နေ့အထိရာစကန်ဖွင့်ပြီးတဲ့နောက်23ရက်နေ့နေစုံဖုံးပေးပြီးတဲ့အခါမှာနယူးယောက်ကိုကြွပြီးတော့25ရက်နေ့ညနေမင်္ဂလာမကျောင်းတိုက်ကိုကျွန်တော်ဘုရားပြန်ကြွလာမှာဖြစ်ပါတယ်ဗျာ25ရက်နေ့ညနေပြန်ကြွလာပြီးတော့26ရက်နေ့ဖလော်ရီဒါပဲကြွပြီးတော့26ရက်နေ့ကနေ30ရက်နေ့အထိဖလော်ရီဒါမှာဆရာတော်ဘုရားတရားဓမ္မဟောပြပြီးတော့မှတရင်သုံးတော်မူမှာဖြစ်ပါတယ်ဗျာ။ 16ရက်နေ့ကနေ30ရက်နေ့အထိဘလော်ဂီတာမှာသင်သုံးပြီးတော့ဇူလိုင်1ရက်နေ့ကနေ17ရက်နေ့အထိအိန္ဒိယနာဖော့ဝိန်းမှာဆရာတော်ဘုရားတရားစခန်းဖွင့်လှစ်မှာဖြစ်ပါတယ်ဗျာဇူလိုင်17ရက်နေ့ဇူလိုင်1ရက်နေ့ကနေ17ရက်နေ့အထိအိန္ဒိယနာဖော့ဝိန်းမှာသင်သုံးပြီးတဲ့နောက်အဲဒီ17ရက်နေ့ညနေမှာပဲကာလီဖိုးနီးယားမူရိတာရွှေချောင်းကိုကြွားပြီးတော့မှပင်ချောင်းဖွင့်ပွဲဆရာတော်ဘုရားရဟဓမ္မဟောပြမှာဖြစ်ပါတယ်ဗျာ။ ဇူလိုင်12ရက်နေ့မှာဆရာတော်ဘုရားကာလီဖိုးနီးယားမုဒိတာရွှေချောင်းမှာရှိမှာဖြစ်ပါလေဗျာဇက်တင်ဘာပဲဇူဇူလိုင်12ရက်နေ့ညနေဒါမှမဟုတ်13ရက်နေ့မှာဇူလိုင်13ရက်နေ့ကနေ19ရက်နေ့အထိအဲဒီဓမ္မစကုဓမ္မယုံမှာဆရာတော်ဘုရားတရားစခန်းဖွင့်နေမှာဖြစ်ပါလေဗျာ13ရက်နေ့ကနေ19ရက်နေ့အထိဆရာတော်ဘုရားအဲဒီဓမ္မစကုဓမ္မယုံမှာတရင်သုံးပြီးတော့ 19ရက်နေ့ညပြန်ကြွလာပြီးတော့20ရက်နေ့မနေ့မင်္ဂလာမကျောင်းတိုက်ကိုပြန်ရောက်มาဖြစ်ပါလေဗျာ20ရက်နေ့မနေ့ဇူလိုင်20ရက်နေ့မနေ့မင်္ဂလာမကျောင်းတိုက်ပြန်ရောက်ပြီးတော့ဇူလိုင်21ရက်နေ့မှာမြန်မာနိုင်ငံတို့ပြန်ကြွมาဖြစ်တဲ့အကြောင်းယောဂီတော်စင်များနဲ့ဓမ္မမိတ်ဆွေများရှင်းဥစွာသိပေးရပါလေဗျာထို့ကဲ့သို့ကျေးဇူးရှင်ရှင်မြတ်ဆရာတော်ဘုရားကြီး2015ခုအမေရိကဓမ္မခရီးစဉ်ကိုအသိပေးပြီးတဲ့နောက်ကျေးဇူး သင်စကားဆရာတော်ကြီးနဲ့တကွရုပ်ပြီးတော့သင်အားလျှောက်ထားပါမယ်ဗျာယခုကဲ့သို့ရှင်မင်းဝန်ဆရာတော်ကြီးရဲ့အချိန်ပြည့်စေတရားစခန်းမှာမဟာလတ်တဲ့ကြားကကြွားရောက်ပြီးတော့ဆရာတော်ကြီးလာရောက်ပြီးတော့တရားစခန်းဖွင့်လှစ်ပေးတော်မူတာအထူးသဖြင့်ကျေးဇူးကြီးလာပါတယ်ဗျာဂျုံကြီးလူသာပဲရှင်မင်းဝန်ဆရာတော်ဘုရားကြီးရဲ့အချိန်ပြည့်စေတရားစခန်းကိုလာရောက်ပြီးတော့တရားအလုပ်ကျင့်ကြကြဖို့ အားထုတ်ကြတဲ့ယောဂီများကိုလည်းပဲအထူးကျေးဇူးတင်လာပါကြောင်းပြောကြားပါတယ်ဗျာ။ထိုနည်းတူစွာယောဂီများတရားအလုံးချမ်းသာတာတာခြင်းညာကျိုးကိုအားထုတ်နိုင်ရန်အာရဒနာအလူရှင်များအရုံသွမ်းအလူရှင်နေသွမ်းအလူရှင်ညနေပြောရင်လူရှင်အစရှိတဲ့အလူရှင်များအားလုံးကိုလည်းပဲကျေးဇူးတင်ကြောင်းပြောကြားပါတယ်ဗျာ။ထိုနည်းတူစွာထိုအာရဒနာအလူရှင်များလူလာတဲ့အစာအာဟာရတွေကို ဘေဘီရဲ့သင်္သူသင်္သားများနဲ့မင်္ဂလာမဓမ္မမိသားစုများကယောဂီများချမ်းချမ်းသာသာဘုံပင်သုံးဆောင်နိုင်ရန်အတွက်ဝေယဝိသကုသိုလ်ပြုလုပ်ကြတဲ့ဝေယဝိသကုသိုလ်ရှင်များကိုလည်းပဲအထူးကျေးဇူးတင်ကြောင်းပြောကြားပါတယ်ဗျာ။ကာယအာညာနာအပစ္စည်းဝတ္ထုအားဖြင့်ထောက်ပံ့လူတန်းပံ့ပိုးကြတဲ့အလူရှင်များအားလုံးကိုလည်းပဲကျေးဇူးတင်စကားပြောကြားပါတယ်ဗျာ။ဒါကြောင့် ကျေးဇူးရှင်ရှင်မြတ်ဆရာတော်ဘုရားကြီးသူဆရာတော်ဘုရားကြီးနဲ့တကွတရားလူချင်းညာတို့ကိုအားထုတ်ကြတဲ့ယောဂီများအာရဒနာအလူရှင်များဝေယဝိဇ္ဇကုသိုလ်ရှင်များကာယအာညာနာအာပစ္စည်းဝတ္ထုအားဖြင့်ဝိုင်းဝန်းပံ့ပိုးပြီးတော့မှလူသားကြတဲ့ပုဂ္ဂိုလ်များအားလုံးကိုကျေးဇူးတင်ကြောင်းပြောကြားပါတယ်ဗျာထိုကဲ့သို့ပြုလို့အားထုတ်ကြတဲ့အခါမှာတရားမိတော်တို့ ဘီဘီအသင်းလူသားများနဲ့မင်္ဂလာပါဓမ္မမိသားစုများဘက်ကပြုလုပ်အားထုတ်တဲ့ဝေယဝိစလုပ်ကြတဲ့အခါမှာယောဂီလူတော်စင်များအတွက်အကယ်၍များအစမပြေတာများရှိခဲ့မယ်လို့ဆိုလို့ရှိရင်ဒီကံကွန့်လွတ်ပြီးတော့နောက်နောက်နောက်နောက်များမှာဘယ်လိုစီရင်ပေးလို့ရှိရင်အစင်ပြေမယ်လို့ဆိုတာလည်းပဲယောဂီလူတော်စင်များအနေနဲ့ဦးဇင်းတို့ကိုအပြုသဘောဆောင်ပြီးတော့မှအကြံဉာဏ်ပေးကြပါရန်လည်းပဲ ကြောကြားဖိမတကပြုအပ်ပါတယ်ဗျာ။ဒါကြောင့်ကျေးဇူးရှင်ရှင်မင်းမဆရာတော်ဘုရားကြီးနဲ့တကွယုံကြည်သောသင်များအာရဒနာလူရှင်များဝေယဝဇကုသိုလ်ရှင်များအားလုံးကိုကျေးဇူးတင်ကြောင်းပြောကြားရင်းဘုရားလူတော်ရဲ့အမှာစကားကိုညီကုံကြောပါတယ်ဗျာ။သာဓုသာ delivery of remarks by Shindamasami to all the yogis. Before we express his appreciations for the uh, successful completion of this 10-day meditation retreat, uh, Seattle would like to present uh, the Venerable Sri Mimon Seattle Ji's honorable visit uh, to the Mart trip to, in U.S. Uh, starting from June 12 up till today, June 21st, CRLG has been presiding over this uh, 10-day meditation full-time retreat at Minglayama uh, Changdai in Maryland State. Starting from 23rd, CRLG will be in New York City, and uh, from June 26th to 30th, uh, CRLG will be in Florida. Uh, um, Bodhi Mandai Dhamma in Florida. Uh, in uh, tw- on 25th June, Siaroji will be coming back to Minglayama, Maryland, and starting from 26th to 30th June, Siaroji will be residing in Florida. And uh, July 1st, from July 1st to July 11th, Siaroji will be in Indiana, Fort Wayne, at Dhamma Yakidaja and starting from July 12, uh, CROG will honor his presence at the opening ceremony of Moody Dashri Jam at California State. From July 13 to 19, CROG will be in LA. Uh, CROG will be presiding over the uh, uh meditation retreat at Damas Secu de Mayo in Los Angeles. And uh, on July 20th morning, Saroji will be coming back to Minglayama, Maryland State, and Saroji will return back to Burma on July 21st. And Siaro Damasamy, first and foremost, would like to express his deep appreciations to Venerable Siaroji, uh, Srimimo Siaroji for presiding over this 10-day full-time meditation retreat coming all the way from Burma and Seattle also would like to express its appreciations to all the yogis to take part in this 10-day meditation retreat. We'd also like to thank all the donors, volunteers, and Dharma friends that have a helping hand for the successful completion of this 10-day meditation retreat. And Seattle Dharma Sami would like to call for all the advice and comments uh, for the uh, and better completion of the next year meditation retreat in Vinglayama. Thank you very much. Who's ခုဆက်လက်ပြီးအခမ်းအနားစီစဉ်လေးရာအမျိုးသမီးယောဂီဆောင်ရှောက်ရေးတာဝန်ခံဒေါခင်ဆွေမြင့်မှပြောကြားလိုခြင်းများပြောကြားပေးပါရန်တန်ကြပါတယ်ဒီလိုဖြစ်ဖြစ်ဒီလိုဆက်တာကိုပြင်ပြပါရ behalf of the, all the yogis, the female yogis, we would like to thank the Venerable Sri Nemasiyado for traveling many miles to teach us the Dipatantiyado. We are very pleased to have been attended the retreat for 10 days. He explained, Seadoji explained the Dayado in details. We are very much grateful that we, are, we were here all these 10 days for the meditation retreat. We would also like to thank Sayada Masami and Shinke Minda for their tireless efforts to make this retreat a reality. We would also like to thank DABA members, all members, all donors, all volunteers who have given us so much food and so much support I hope that Seyado GPR, you will be able to come again next year. Salabi, Kana Sizingaya, BAB အသင်းကိုစားအသင်းဒုဥက္ကဋ္ဌဦးတင်မောင်တော်မှကျေးဇူးတင်စကားပြောကြားပေးပါရန်ဒီစားဆောင်ပန်ကြားပါတယ် အာဒီနေ့ကြားလာတဲ့ဓမ္မမိတ်ဆွေများခင်ဗျာကျွန်တော်တို့မင်္ဂလာယာမဝိဟာရရဲ့သမိုင်းမှာဒီနေ့ကလည်းအလုံးမမင်္ဂလာကျက်တည်ပေါင်းနဲ့ပြည့်စုံတဲ့နေတူးနေ့မြတ်ကြီးလည်းဖြစ်ပါတယ်ကျွန်တော်တို့ရွှေမင်းဝဆရာတော်ရဲ့ဆယ်ရက်အချိန်ပြည့်တရားစခန်းဒီနေ့အောင်မြင်စွာပြီးဆုံးတဲ့အတွက်ကျွန်တော်တို့အားလုံးအတွက်ဝန်တာစရာလည်းဖြစ်သလိုဓာတုအနုမောဒနာခေါ်စရာနေတူးနေ့မြတ်ကြီးလည်းဖြစ်ပါတယ်ဥစွာပထမကျွန်တော်တို့ဒီမင်္ဂလာယာမမှာတတ္တရအချိန်ပေါ့လေ ရွှေမင်းမော်ဆရာတော်ကြီးလာပြီးတော့တရားစခန်းမအားလက်တဲ့ချာနေလာပြီးတော့ဖွင့်ပြီးတဲ့အတွက်လည်းတပည့်တော်တို့အားလုံးဟာဆရာတော်ဘုရားကြီးကိုအထူးကျေးဇူးတင်ရှိပြီးတော့ဆရာတော်ကြီးရဲ့ကျေးဇူးတွေကဘယ်လိုမှဆက်လို့မကုန်ပါဘူးအဲ့တော့တခါတစ်ချိန်ထဲမှာလည်းကျွန်တော်တို့မင်္ဂလာရမရဲ့ဆရာတော်ဘုရားဖြစ်တဲ့ဦးဓမ္မတာမီနဲ့ရှင်ခေမိန်တားတို့ကလည်းဒီတရားစခန်းဖြစ်ဖို့အတွက်ကိုအပတ်တကုတ်ကြိုးစားပြီးတော့အာပြင်ပန်းခံပြီးတော့ အများကြီးကြိုးစားခဲ့တဲ့အတွက်လည်းတပည့်တော်တို့အာပမာရိကဗုဒ္ဓဘာသာသင်တဲ့ဒီဟာမင်္ဂလာရမမိသားစုများအားလုံးကလည်းအထူးကျေးဇူးတင်ရှိကြောင်းမှတ်တမ်းတင်လိုပါတယ်အဲတော့တပည့်တော်တို့နောက်နှစ်ဒီမှာလည်းခုနအာတက္ကမကြီးတော်ခင်ဆွေမြင့်ပြင်သွားလို့ပဲရှင်ဖျားဆက်ပြီးတော့ကြပြီးတော့သာသနာပြုနိုင်မယ်လို့လည်းတပည့်တော်တို့မျှော်လင့်ပါတယ်တပည့်တော်တို့လည်းဆက်ပြီးတော့ကြိုးစားသွားပါမယ်အဲတော့တစ်ချိန်တည်းမှာဒီတရားစခန်းဖြစ်မြောက်ရေးအတွက်ကို ဒီမှာလာတဲ့ယောဂီတွေအားလုံးအဆင်ပြေအောင် breakfast lunch ဟောဒီအကုန်စီရင်ပေးခဲ့တဲ့လှူခဲ့တဲ့အလှူရှင်တွေလိုအပ်တာနာအလှူရှင်တွေနောက်ကာယအာညာနာနဲ့အားလုံးစိုက်ထုတ်ခဲ့တဲ့အလှူရှင်တွေဝေယဝဆကုသိုလ်ပြုလုပ်ခဲ့တဲ့အလှူရှင်တွေအားလုံးကိုလည်းကျွန်တော်တို့မင်္ဂလာရမမိသားစုများနဲ့ PAB တင်းကြီးမှအထူးကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်အဲ့တော့ကျွန်တော်နောက်ဆုံးအနေနဲ့ကတော့ဆရာတော်ကြီးအပြတရားပွဲပြီးတိုင်းမှာမိန့်လေးရှိပါတယ်ကျွန်တော်တို့ဒီမှာ မင်္ဂလာရမဆရာတော်ရှင်ဓမ္မတာမီနဲ့ပြည်ပြည်အသိဉာဏ်ဆောင်ရွက်နေတဲ့ဒီသာသနာရေးလုပ်ငန်းများကိုမင်္ဂလာရမမှာအားလုံးပူးပေါင်းပြီးတော့လက်တွဲဆောင်ရွက်ကြဖို့ပေါ့လေအဲဒီအတွက်လည်းကျွန်တော်တို့ဖိတ်ခေါ်ပါတယ်ကျွန်တော်တို့လုပ်နေတာလည်းနှစ်ပေါင်း30ကျော်ပြီဆိုတော့ကျွန်တော်လည်းအိုလာပါပြီသင်္ခါရသဘောရပေါ့လေအိုလာတဲ့အတွက်နောက်ထပ်တွေးသစ်တွေလုပ်ပါတယ်လူငယ်တွေကကျွန်တော်တို့မတိုင်မီတော့လည်းတက္ကະကြီးဥချစ်မြိုင်တို့တက္ကະကြီးဥထောဝေတို့ စသဖြင့်သူတို့ဆောင်ရွက်တော်ခဲ့တဲ့စပြီးတော့ထူထောင်တော်ခဲ့တဲ့ကြောင်းဖြစ်ပါတယ်1980မှာမူလမဟာစီဆရာတော်ကြီးကြွလာ1989မှာကြွလာပြီးတော့ဆရာတော်ကြီးရဲ့ဩဝါဒနဲ့ကျွန်တော်တို့ဒီကြောင်းစပြီးတော့ထူထောင်ခဲ့တာဖြစ်ပါတယ်1982ခုမှာဒီနေရာလေးကိုကျွန်တော်တို့ဝယ်ယူပြီးတော့ဒီကြောင်းဆောင်နေအစင်းလေးကိုတဖြည်းဖြည်းနဲ့တိဆောက်ခဲ့တဲ့အတွက်ကျွန်တော်ဒီလိုအခြေအနေဖြစ်လာတာပါဒီလိုဖြစ်လာတဲ့အတွက်လည်းကျွန်တော်တို့အားလုံးသာသနာတော်အတွက်ကော အားလုံးအတွက်ဝန်တာစရာဖြစ်တယ်လို့ဒီဒေသမှာရှိတဲ့မြန်မာရောမြန်မာမဟုတ်တဲ့ဘုရားဘာသာဝင်တွေအားလုံးအတွက်လည်းကျွန်တော်တို့ဒီမှာအဆင်ပြေစွာတရားလုပ်ငန်းများကိုလုပ်ဆောင်နိုင်တာကိုအားလုံးအသိဖြစ်ပါတယ်။အော်ကျွန်တော်အနေနဲ့ကတော့အဲ့ဒါကိုအားလုံးဆက်ပြီးတော့ဟိုတာဝန်ထပ်ဆောင်ကြဖို့ပေါ့လေကျွန်တော်အစီအဆက်မပြတ်သွားအောင်ဆိုပြီးတော့ဒီဆက်လက်ပြီးတော့တည်တံ့မှုနဲ့တာနာရေးလုပ်ငန်းများဆက်လက်ပြီးတော့ထုံးကားနိုင်မှုအတွက် အာပါဝင်ဆောင်ရွက်ကြပါလို့လူငယ်များကိုလည်းဖိတ်ခေါ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီနေ့အားလုံးကိုကျေးဇူးတင်ကြောင်းပြောပြီးတော့ဒီလောက်ပဲညီကောင်ချုပ်လိုပါတယ်သာုဆက်လက်ပြီး EAB အသင်းကြီးကိုစား EAB အသင်းဥက္ကဋ္ဌဦးဝင်းဖေမှကျေးဇူးတော်ရှင်ရွှေမင်းဝန်ဆရာတော်ဖခင်ကြီးအား American Dollar Shiptown, second NMBYN, Van Jafai. I now wish to invite the chairman of the VAB, UMP, to kindly donate US dollars 8,000 to the Venerable Sri Minwan Sialoji on behalf of the VAB Association. ဣဒံမိပုညံဣဒံမိပုညံနိဗ္ဗာနတ္တနိဗ္ဗာနတ္တသစ္စယောသစ္စယောဟောတုဟောတုဣဒံနောဣဒံနောပုညပါကံပုညပါကံသဗ္ဗတတ္တနာသဗ္ဗတတ္တနာဒီမဒီမသာ ဆက်လက်ပြီးစီစဉ်600ကျေးဇူးတော်ရှင်ရွှေမင်းဝန်ဆရာတော်ကြီးမှာတပည့်တော်တို့ဆယ်ရစခန်းကုသိုလ်အပါဝင်ဘဝဆက်ဆက်ကတတိတံဝေကလေးတို့ရရှိစေဖို့ဩဝါဒကထာတနာချင်းမြင်သောအဖြစ်ဩဝါဒကထာချင်းမြင်ဟောကြားပေးပါရန်ယုတ်တိလေးမြတ်စွာရှောက်ထားပါ